အခန်းကြီး29အငယ်1မှ8တဏီကအလျာ9000အနံ9000ရှိ၍စတူရန်4000ဖြစ်သောရစ်ပလင်ကိုအကာရှသားနှင့်လုပ်ရမည်အမြင့်လဲ3000ရှိရမည်ရစ်ပလင်4000အပေါ်မှာဥချို၄ချောင်းကိုအကာရှသားနှင့်လုပ်၍ခြေဝါနှင့်မွမ်းမံရမည်ပြာခံစရာအိုးနှင့်တကွာတူရင်းပြာအင်ဒုံအမဲသားချိတ် လင်ပန်းအစရှိသောရစ်ပလင်နှင့်ဆိုင်သောတစားရှိသမျှတို့ကိုခြေဝါနှင့်လုပ်ရမည်ခြေဝါစကားကို၎င်းစကားလေးတောင်အပေါ်မှာခြေဝါလေးခွင်းကို၎င်းလုပ်ပြီးလျှင်ရစ်ပလင်ကပန်းအောက် အလယ်၌ထားရမည်ရစ်ပလင်ထန်းစရာအကာရှသားတပိုးတို့ကိုလှုပ်၍ခြေဝါနှင့်မွမ်းမံပြီးမှရစ်ပလင်ကိုထန်းစရာဖို့တစ်ဖက်တစ်ချက်ခွင်းများ၌ရှူထားရမည် တောင်ပေါ်မှာတင့်အားပြသည့်အတိုင်းထိုရစ်ပလင်ကို အပေါ်အောက် ဟင်းလင်းဖြစ်စေခြင်းကပြင်ပြားနှင့်လုပ်ရမည်အငယ်ကိုမှစကူတဲတော်ဝင်ကာယံမူကားအလျံအတောင်တရာရှိသော ပိတ်ချောနှင့်တောင်ဘက်၌ကလကာကိုလုပ်ရမည်ထိုကလကာဘုတိုင်20တိုင်ခြေစွ20ကိုခြေဝါနှင့်လုပ်၍တိုင်တဆု တိုင်တန်းတို့ကိုငွေဖြင့်ပြီးစေရမည်ထိုနည်းတူမြောက်ဖက်၌ကာယံအလျား အတောင်တရာရှိသော ကလကာနှင့်တကွာငွေတဆုငွေတန်းပါသောခြေဝါတိုင်20ခြေဝါခြေစွ20ရှိရမည်ဝင်းအနောက်ဖက်အနံ၌ကာယံအလျား အတောင်90ရှိသောကလကာနှင့်တကွာတိုင်30ခြေစွ30ရှိရမည် ဝင်းရှိဘဲ၌လည်းအနံအတောင်90ရှိရမည်တကားဝတစ်ဖက်တစ်ချက်၌ကာယံအလျား15တောင်ရှိသော ကလကာနှင့်တကွတိုင်3တိုင်ခြေစွပ်3ခုရှိရမည်ဝင်းတကားဝ၌ကာယံပြာသောထဲမောင်းသောထဲနီသောထဲပိတ်ချောဖြင့်ပြီး၍ခြေလေသောကလကာအတောင်20နှင့်တကွတိုင်4တိုင်ခြေစွပ်4ခုရှိရမည် ဝင်းပတ်လည်၌တိုင်ရှိသမျှတို့သည်ငွေတစို့ငွေဒန်းကြေးဝါခြေစွနှင့် ပြည့်စုံရမည်ဝင်းသည်အလျံအတောင်တရာ အနံ90အမြင့်9000ရှိ၍ပိတ်ချောနှင့်ကြေးဝါခြေစွဖြင့်ပြည့်ရမည်အမှုတော်ထမ်းဖို့တဲတော်အသုံးအဆောင်ရှိသမျှကို၎င်းတဲတော်တန်တင်ဝင်းနှင့်ဆိုင်သောတန်တင် ရှိသမျှကို၎င်းကြေးဝါနှင့် လုပ်ရမည် အငယ်20မှ21ပရိသတ်စည်းဝေးရာတဲတော်တွင်တက်တေခံချက်ထားရာအရက်ကိုကာသော ကလကာပြင်မှမိခုံ၌အစင်မပြတ်မိထွန်းเสียဖို့တန်လွင်သည်ကိုထောင်း၍ယူသောတန်လွင်စီစစ်ကိုဤဒေလမျိုးသားတို့သည် ဆောင်ခဲ့ရကြမည်အကြောင်းဆင့်ဆိုလော အာယုန်နှင့် သူ၏သားတို့သည်ညာဦးမှသည်နာနှင့်တိုင်အောင်သာဝရဖျားရှိတော်၌ ထိုအမှုကိုစီရင်ရမည်ဣဒရေလအမျိုးတို့သည်သားအစဉ်အဆက်စောင့်ရသောပညတ်တော်ဖြစ်သတည်း